ကျေးဇူးတော်ရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းတွင်29ရက်9လ69ခုနေ့တွင်ဟောကြားတော်မူသောအမှတ်ကလေးနှင့်တွဲပဲ့သွားပါတရားတော်ပမာတတသတ္တရောအာယာတကတိကပရိသာတဲ့ပမာရတတတိမရှိမေတ္တိမေယောနေတော်သူအား သတ္တရောပါယပေလေးပုံဒီတကပိယပရိတာမိမိအင်ညာနဲ့တူတယ်လို့ဘုရားဟောဟင်မှန်ပါပဲညအပေလေးပုံဆိုတာတတိမရှိတဲ့ပုဂ္ဂိုလ်ကြီးတွားရဘုံလို့ဆိုလို့ဟုတ်ကလားဟဲ့မှန်ပါဟင်အဲ့တော့အပေရောက်ချင်သူရှိလားဒီလေရှိရပါဘူးဟင်လောက်လားလောက်ပါဘူးဟောဗျာမလို့သေးဘူးဆိုရောက်ချင်လို့ပေါ့ဗျာ ဟင်မရောက်ချင်လို့အောင်လုပ်မှာပေါ့ဗျာဒါရှင်းရှင်းလေးဥစားဟုတ်ကလားဟင်မလွတ်သေးဘူးလွတ်ချင်ရင်လွတ်အောင်လုပ်ဖို့ပဲရှိဗျာဟုတ်ကလားဟင်အဲ့တော့အပေဘုံဆိုလို့အပေဘုံဟာအဝေးကြီးမဟုတ်ဘူးဒုသိဏမှာရှိတယ်ဟင်နေရပုံလေဒုသိဏမှာပဲရှိဗျာဟင်တိရိသံပြေတာလည်းဒုသိဏမှာရှိဗျာအတူတကယ်လည်းဒုသိဏမှာရှိဗျာဟုတ်ကလား ဟင်အာယုံတစ်ခုကိုတတိမကြည့်ပဲနဲ့ခံစားတဲ့ပုဂ္ဂိုလ်ဟာအဘိဓါနဲ့ဒေါမနတာတရားနှစ်ပါးဝင်ပါပဲမှန်ပါဗျာဟင်တတိမရှိရင်သူတို့နှစ်ခုဟာဝင်တည်းပဲအဘိဓါဆိုတာအလိုကြီးမှုပြောတာလေဒေါမနတာဆိုတာကိုယ်အလိုကြီးတာကို မရရင်လည်းပဲနှလုံးမသားအသိပေါ်တာဒါပဲအလိုမကြမှုလို့ပြောမှာပေါ့လေဟင်ပြီးတော့ကိုယ်အလိုကြီးတာကိုရရင်ရရကလည်းလက်လွတ်ဆုံးရှုံးရင်လည်းနှလုံးမသားမှုပေါ်မှာပဲဟုတ်ကလား ဟင်အဲ့ဒီနှလုံးမသားမှုပေါ်တာမှန်သမျှဟာလူကျင်တာမရတဲ့အချိန်ရယ်လူကျင်တာလက်တော့ထုံရှုံးတဲ့အချိန်ရယ်ဒီနှစ်ချိန်ပဲမဟုတ်ဘူးလားဗျာဟင်တပေါ်မှာပဲအဲ့တော့ဒီအလိုကြီးမှုနဲ့အလိုမကြမှုဆိုရဲဒီနှစ်ခုဟာမတိလို့မဟုတ်ဘူးလားဟင်ပြီးရင်ဖြစ်ပါအောင်လားဗျာဖြစ်ပါအောင်ဟင်ပြီးရင်ဖြစ်နိုင်မတိလို့ဖြစ်တာအဲ့တော့တို့ဒီမတိမှုရယ်လူကျင်မှုရယ်မလူကျင်မှုရယ်ဒီသုံးခုရှိတဲ့ထဲမှာမတိမှုကနောက်ကပုံပေးတယ် လိုချင်မှုနဲ့မလိုချင်မှုကရှိထွက်တိုက်တယ်ဟုတ်ကလားဟဲ့မှန်ပါဗျာဟင်မသိမှုကရှိကဟိုနောက်ကနေပြီးတော့ရှိရှိသမျှကိစ္စတွေကိုဖုံဖုံပြီးပြီးသူကလုပ်ပြီးဖြစ်ပြီးသားကိစ္စကိုလည်းဖုံဖုံပြီးပြီးလုပ်ပြီးတယ်ရှိဖြစ်မဲ့ကိစ္စကိုလည်းသူကဖုံဖုံပြီးပြီးလုပ်ပြီးဟုတ်ကလားဟဲ့မှန်ပါဗျာဟင်ရှိရှိတဲ့အမှန်မှန်တိုင်းကိုသူကဖုံဖုံပြီးပြီးလုပ်ပြီးတဲ့တတိရှိတယ်မတိတိတ်ကလေးတတိမရှိတဲ့စိတ်ခေါ်တော့မှာပေါ့ဗျာဟင်ဟဲ့ဆိုရှေ့မသိနောက်မသိပုဂ္ဂိုလ်ဟာ လက်တလုံးရဲ့အတွေ့ကိုပဲကြည့်ပြီးတော့ကြိုက်စရာကြီးတဲ့ဒီမှာကြိုက်တာတင်တယ်မုန်းစရာကြီးတဲ့ဒီမှာမုန်းတာတင်ဗျာမုန်းတာပါဟုတ်ကလားဗျာသူရှိမသိတော့မသိဘူးဗျာအဲ့တော့တို့ဒီခင်မင်းစိတ်လို့ခေါ်တဲ့အလိုကြီးမှု အာယုံပေါ်ဖြစ်သေးဝတ္ထုပေါ်ဖြစ်သေးရှိလို့ရှိရင်ဒီစိတ်ဒီပြိတ္တာပုံသွားတာဟင်အဲ့တော့ဒီစိတ်ဒုစိတ်နာမှာကပ်နေတာမဟုတ်လားမှန်ပါပါဒီအစွဲစိတ်ပြီးဒုစိတ်နာမှာကပ်နေတယ်အဲ့တော့ပြိတ္တာပုံကနင်းကြီးလားဝေးကြီးလား နင်းနေလေးပါပုတ်ကလားဗျဟင်ဒီလိုဆိုတော့ပြိတ္တာပုံကိုကြောက်အောင်မလားဒိုးတဲ့ကြည့်တဲ့အလိုကြီးမှုကိုကြောက်အောင်မလားပြင်းကိုကြောက်အောင်အဲ့တော့ပြိတ္တာပုံကြောက်တယ်ဆိုလို့ရှိရင်ဒီအလိုကြီးမှုပဲရလိမ့်မယ်ဗျဟုတ်ကလားမရှိရှိတိုင်ကံကျိုးပြီးတော့ခံစားပေါ်ဗျာဟုတ်ကလားမှန်ပါဗျပြီးတော့ဒီဝတ္ထုအာယုန်တွေကိုရယူတဲ့နေရာရောတို့လိုချင်လို့ရတာလားကြိုးစားမှရတာလားကြိုးစားမှရအဲ့တော့ကြိုးစားပေါ်ဗျာမလိုချင်နဲ့ပေါ့မလိုချင်နဲ့ရရင်ရတဲ့တော့တာယူလာတယ် တေချာရောက်သွားမယ်တဲ့ဟင်မလိုချင်တဲ့ရရရင်ရသလောက်ယူသားမှာခံအကျိုးပေးခံတတ္တိကိုယ်ချင်းတတ္တိရှိသလောက်တော့ရမှာပဲထင်တယ်ဗျာဟင်ကိုနောက်ကခံတုံးဟိုကံတွင်ရှိသလောက်ကတော့တို့အကျိုးပေးဒီမှာတန်းလာမှာမဟုတ်ဘူးလားအဲ့တော့လိုချင်မှမဟုတ်ပါဘူးဗျာအကျိုးသားရင်နောက်ကခံတုံးကံတွင်နေပေါ်လာပါလိမ့်မယ်ဟုတ်ကလားဟဲ့ဟင်အဲ့တော့လိုချင်မှုကိုတတ်ပြလိုက်ပါတော့လား တူပြိတ္တာပုံသွားခြင်းရင်ပြောတာပေါ့မသွားခြင်းရင်ပြောတာပေါ့လေအဲဓာတုစိတ်နာမှာကပ်နေတာမဟုတ်လားဗျအဲ့တော့တတိမရှိလို့ရှိရင် तू तू ဖြစ်ဖြစ်ဖြစ်တာရှိတာပဲပြိတ္တာပုံလေးတွေဒီတို့စိတ်နာမှာလာပြီးတော့ကပ်ပြီးတော့ဆောက်နေပြီဗျဟုတ်ကလားအတူတကယ်ဆိုတော့တို့စာပြောကတော့ဒီပြိတ္တာအကောင်အကြီးစားကိုဆိုလိုတယ်အဲဒါကတော့အလှမတက်တဲ့ပုံကိုယ်တွေရောက်တတ်တယ်လို့သာကဆိုကြဗျဟုတ်ကလားဟေးငါသွဲနဲ့လူမဲ့ပုံကိုယ်တွေလေဟင်းဝတ္ထုသွဲနဲ့လူမဲ့ပုံကိုယ်သွဲနဲ့လူမဲ့ အဲ့လိုငါသောဝတ္ထုပဲပုဂ္ဂိုလ်ပဲရှိနေတဲ့ပုဂ္ဂိုလ်ဟာတို့တဏှာနဲ့ဒိဋ္ဌိကင်းရလားမကင်းပါဘူးအဲဒိဋ္ဌိဆိုတာလည်းအဲ့ဒီဟိုတဏှာရဲ့ဟိုဖက်စားပဲဗျာဟုတ်ကလားမှန်ပါလောဘစိတ်ရဲ့လူကျင်စိတ်ရဲ့ထက်ဝက်ကိုဒိဋ္ဌိလို့ခေါ်တယ်ဟုတ်ကလားဟင်လူကျင်စိတ်ရဲ့ထက်ဝက်ကိုခေါ်တာအဲ့တော့တို့ဒီလူကျင်စိတ်ကစိတ်တာသွားတာဆိုတော့ဒီလူနေတဲ့နေရာကိုကြောင်လူတယ်ဗျာကြောင်ဆွဲနေမယ် ကျောင်းတကာတေကာလေးမကျွတ်မလို့ကျောင်းသားပဲလာဆောက်ရမှာဗျာဟုတ်ကဲ့မှန်ပါဗျာဟင်ဖရာတကာလည်းအလိုမတရင်ဖရာနာလာဆောက်အောင်ပါထင်ဗျာဟုတ်ကလားဗျာဟင်ဒီတဲ့ကြီးလို့ရှိရင်တော့တို့ဟာကောင်းကြီးဖြစ်နေမြေချောင်းကြီးတွေအင်းအိုင်ကြီးတွေအဲ့လိုနေရာမျိုးတွေမှာသွားတော့လူလွတ်တဲ့နေရာသွားနေရတယ်ဆိုပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့ဒီပြိတ္တာတဲ့အတူတကယ်ဆိုတာအကောင်အကြီးအသေးပဲသွားတယ်လို့စာကဆိုပါတယ်ဗျာ ဟုတ်ကလားမှန်ပါအဲ့ဒါတို့ဒီလူကြီးစိတ်ခင်မင်းစိတ်ကပို့မှာမဟုတ်လားမှန်ပါဟင်ပြီးတော့ကိုလိုတာမရတဲ့အချိန်သို့မဟုတ်ကိုလိုတာလက်ထက်ရှိရတာနဲ့လက်လွတ်ဆုံးရှုံးခံရတဲ့အချိန်မှာလဲအလိုမကျမှုဒေါသဖြစ်မှာပဲထင်ကြဗျာဟုတ်ကလားမှန်ပါဗျာအဲ့ဒီဒေါသကငရဲပုံပို့မှာငရဲကတို့ကိုလမ်းခေါ်ဘူးအဲ့တော့ဒီမကြိုက်ဆွဲလေးရောတို့ဒီစိတ်ကလေးနာမှာပဲကနေတာတယ်လေမှန်ပါဗျာအဲ့တော့ငရဲပုံငရဲကန်းကလည်းအဝေးကြီးမဟုတ်ဗျာဟောဒီစိတ်နာမှာကရှိနေတယ် ဟုတ်ကလားအဲ့တော့တို့ဟိုဟိုတေးမရောက်မဲ့ငရေကြီးကိုကြောက်အောင်မလားမသေးခင်ကဒီတို့ဆက်ဆက်လူခံစားနေရတဲ့ဒီဒေါသငရေကိုကြောက်အောင်မလားဟုတ်ကလားဟဲ့ဟင်အဲ့တော့ဟိုငရေမသွားခြင်းဒီငရေလေးကိုတတ်ပေါ့ဗျာတတ်သိနာမှာသွက်ပြီးဖြစ်လာတယ်လေပြီးတော့တို့အာယုခံစားတိုင်းခံစားတိုင်းမြင်မှုကြားမှုနားမှုစားမှုပဲအာယုခံစားခံစားတတိမရှိတဲ့ပုဂ္ဂိုလ်ဟာဒါဘသူဒါပဲဝါဆိုတာတင်ပေါ်နိုင်မလားပေါ်နိုင်ပါတယ် သူတတိရှိတဲ့ပုဂ္ဂိုလ်ကမြင်တာမြင်တယ်ကြာကြာတယ်ဟုတ်ကလားဟိဒါမှမမြင်ရင်ကိုယ်ဘက်ကကြည့်လို့ရှိရင်မြင်ပြီထင်တယ်မှန်ပါဟဲ့ဟိုသူ့ဘက်ကနေသွားကြည့်လို့ရှိရင်အသိယုံနဲ့ပြီဒါပဲရှိမှထင်တယ်ဟိမှန်ပါငါဟောရှိဦးမလားရှိပါဘူးသူပဲရှိဦးမလားရှိပါဘူးဒါတတိရှိတဲ့ပုဂ္ဂိုလ်မှလားတတိမရှိတဲ့ပုဂ္ဂိုလ်ဟာနွားမြင်နွားသိပေါက်နွားတော့ပါဝမှာပဲဟုတ်ကလားကာမြင်တော့ကာသိပေါက်ကန်တော့ပါတော့မှာပဲဟုတ်ကလားဗျတာမြင်တော့တာသိပေါက်ကန်တော့ပါတော့မှာတင်ဗျာအဲ့တော့အဲ့ဒီအသွဲလေးတွေကတေဂန်နိကာလမှာပြိဿံကိုသွားပြမယ် ဟုတ်ကလားဗျမှန်ပါပါအေးအဲ့တော့အိမ်ဆွဲမယားဆွဲသားဆွဲဖြစ်တဲ့ပုဂ္ဂိုလ်ကတိုးထဲမှာသွားပြီးဆင်ကြီးတော့ဖြစ်နေလို့ဗျာအိမ်နာဆိုရင်တော့အိမ်နဲ့ပတ်သက်တဲ့မိမိမိသားစုအိမ်နာနဲ့နီးတဲ့တတိခံဖြစ်နိုင်တယ်ခွေဖြစ်မလားဝက်ဖြစ်မလားကြက်ဖြစ်မလားဟုတ်ကလားဗျဟင်ဒါမို့အိမ်ညောင်ဖြစ်မလားပုတ်ကဖြစ်မလားဗျအဲတိဆံဘုံကိုရောက်တာအဲ့ဒီတို့အစွဲပြီးလို့ခေါ်တဲ့အမာပြီးလို့ခေါ်တဲ့အဲ့ဒီတို့ နေတိုင်းသိနေကြဖာတိဖာတာသိကိုပြောတာဗျာဟင်အဲ့ဒီဖာတိဖာတာသိကဟောဘယ်ချိန်ကျင်းတယ်အဲ့တော့ဒိဋ္ဌံဘုံကြီးကိုနောက်မှထားအောင်ညအဲ့ဒီဒိဋ္ဌံဘုံကြီးဖြစ်ဖို့ရာဒုစိဏမှာဒိဋ္ဌံဘုံလေးတွေထောက်ထားတယ်ဟုတ်ကလားဗျာမှန်ပါပါဟင်ဟုတ်ကလားဗျာအခုရှိနေတဲ့ဝတ္တိချက်တိအဲ့ဒါတွေလည်းတကယ်ဝတကယ်ချက်မဟုတ်ပါဘူးဗျာဒုစိကချက်ဆဲဝက်ဆွဲနဲ့အာယုခံစားထားတဲ့ပုံစံတွေသွားတာပါဗျာဟုတ်ကလား သူတို့လည်းရောက်ချင်လို့ရောက်တာမဟုတ်ပါဘူးဗျာတို့လိုအစွဲမတက်လို့ရောက်တာလေကြီးတယ်ပါဗျာဟုတ်ကလားဗျာမှန်ပါပါကဲအဲ့တော့တိခံမျိုးရဲ့လို့တီးကြမရှိပါဘူးလူတီတဲကအစွဲမတက်တဲ့ပုဂ္ဂိုလ်တွေသွားလိမ့်မယ်လူရဲ့လို့လည်းတီးကြမရှိပါဘူးတိခံတဲ့ကနေပြီးသူတို့အစွဲကုန်လို့ကံရင်းကံစားကုသကံလေးကြောင့်လူလာလာဖြစ်တာပါလူမျိုးရဲ့လို့လည်းတီးကြရှိသေးလားမရှိပါဘူးအေးတိခံကအစွဲကျွတ်တဲ့ပုဂ္ဂိုလ်တွေဒီလိုလာတယ်လေတိခံอยู่တော့ထူရှိသလား ရှိပါဘူးအဲဒီကဆိုတော့တဲ့ပုဂ္ဂိုလ်ကြီးသွားကြအောင်ဟုတ်ကဲ့အဲဒီတိုင်းသွားနေတာဗျအဲ့တော့အပယ်လေးပုံဒီတို့နဲ့တစ်သက်မိတ်ချင်းနင်းနေတာတင်တယ်ဗျမှန်ပါပါအဝေးကြီးလို့ထင်မလားဗျဝေးပါဝေးပါဟုတ်ကဲ့ဟင်ဘယ်လောက်ကြီးတော့ဟုတ်ကဲ့ကတ်နေတာလားဗျဘယ်လိုဒီတိုင်းမဲလက်ခံထားမလားအပေဘုနာအပေဘုနာဒါနဲ့အပေဘုနာပဲနေကြမှာလားအဲမနေသေးဘူးမနေသေးဘူးပြောတာခဏကွာပလားဗျာ ခလားဗျဟင်အဲ့တော့သူပါလေးလို့တောင်းဖရာရှင်ကပမာရတသတ္တရောအာတကကေကပရိပါဆိုတာဟုတ်ကလားဟင်တတိမရှိတဲ့ပုဂ္ဂိုလ်တွေအပယ်လေးပုံတွေကိုယ်အိမ်ကိုရွာနဲ့တူတယ်ကိုယ်အိမ်ကြီးညမမသွားဘူးရှိသလားရှိပါဘူးအဲနေမမသွားဘူးရှိသလားရှိပါဘူးပြီးတော့အိမ်ရှင်မရှိလို့ဆိုတော့မသွားဘူးရှိသလားရှိပါဘူးကိုယ်အိမ်ကြီးအချိန်မရွေးဝင်လို့ရတယ်လို့ တို့ဒီအပယ်လေးပုံနဲ့တတိမရှိတဲ့ပုံကိုယ်တွေအတွက်အချိန်မရွေးသွားလို့ရတယ်လို့ဆိုလို့တပြတ်ဟုတ်ကလားမှန်ပါပါအချိန်မရွေးသွားလို့ရတယ်တဲ့တို့နဲ့တို့อยู่ပါလို့ဆိုလို့တပြတ်ဟုတ်ကလားအဲ့တော့ဖရာသားတော်သမီးတော်တွေတို့အမိခံနဲ့ဒီသာသနာတွင်ကျုံနေတဲ့လူသားတွေဟာအပယ်လေးပုံကလွတ်ဖို့ပထမဆုံးလိုအပ်ပါတယ်ဟင်မရောက်ခြင်းတဲ့ပုံကိုမရောက်ဖို့ဒီနံပါတ်1ဖြစ်နေပါတယ် ဟုတ်ကလားမှန်ပါဟင်ရောက်ချင်းတဲ့ပုံရောက်ဖို့ရနံပါတ်1လောက်ပဲရှိပါတယ်ဟုတ်ကလားမရောက်ချင်းတဲ့ပုံမရောက်ဖို့အရေးကြီးဆုံးဟုတ်ကလားဗျမှန်ပါဟင်အဲ့တော့တို့ဘာလေးလို့လို့တဏိတာလုပ်ငန်းလေးတွေကိုတို့ရွာတဲ့နေရင်ရွာတဲ့လုပ်တွေမကင်းကြပါဘူးကင်းမကင်းသကောင်းသလားဗျာမကင်းသကောင်းပါရွာတဲ့နေတာဟိုးဗျရွာတဲ့နေရင်ရွာတဲ့လုပ်လုပ်ရလိမ့်မဗျာတို့ဘာတော့တော်နေတဲ့ပုဂ္ဂိုလ်တော်လို့လုပ်ရလိမ့်မဗျာဟုတ်ကလားဗျာ ထိနိုင်ဘူးဗျာလူဖြစ်တော့ဟောလူလုံးလုံးကလိမ့်မဗျာရှင်ဖြစ်တော့ဟောရှင်လုံးလုံးကမှာပဲဗျာကင်းဘူးဗျာဟုတ်ကလားခန္ဓာဝင်ခြင်းနေခန္ဓာဝင်ခန္ဓာဒုက္ခတွေခံရပြီလေဦးဗျာအဲ့တော့အဲ့ဒီအလုပ်တွေကိုလုပ်သားမှာလုံးရင်မတတ်နဲ့အဲ့ဒီအပေါ်ကိုတတိလေးနဲ့တွက်ဖက်ပြီးလေ့ကျင့်သွားသားမှာဟုတ်ကလားမှန်ပါဘူးညတိနှလုံးပွင့်ခြင်းကမိတ်ချေတွင်ကိုတို့ပါတော့မိမိကြီးမလုပ်ဖဲနဲ့ဘယ်အာယုံသုံးတော့အမှတ်ကလေးနဲ့သုံးသားမှာဒါလေးပြောတာတယ်နဲ့ ဟင်ဥပုပ်ရရှိတောင်းဖို့ပါသလားစိတ်တာဝင်ဖို့ပါသလားမပါပါဘူးဗျာကိုလုတ်တဲ့လုပ်ကလေးလေလုတ်ချင်တာလုတ်ပါမျက်စိနှလုံးပွင့်ခြင်းကညာမျက်စိနှလုံးပိတ်ခြင်းတွင်ကိုကိုလုတ်တဲ့လုတ်ဒီဘယ်လုတ်လုတ်လို့အမှတ်ကလေးနဲ့တွဲဖက်ပြီးတော့အာယုခံစားသမ်းပါဟုတ်ကလားဗျမှန်ပါဗျဟင်အဲ့တော့ဒီတို့ဗာလေးလုတ်လုတ်လုတ်တဲ့လုတ်ဒီပေါ့လေလုတ်ရတိုင်းမှာမှတ်ချက်ပါ သုံးဖို့စားစားသွားသွားနာနာနေနေတတိလက်မလွတ်ဖက်နဲ့တို့လုံလို့ရှိရင်ရည်တဲသွားတဲ့ခြေရာမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးရည်တဲသွားတဲ့ခြေရာခြေမှန်းချတော့တော့ဘဝရာရှိမှာပေါ့ဗျမှန်ပါဘူးဟင်ဘဝလုပ်လိုက်ရင်ဘဝရာရှိခြေရာရှိကြည်သေးသလားမကြံတော့ပါဘူးအေးအဲ့ဒီတိုင်းဘယ်အာယုခံစားခံစားပြီးခံပိုင်းမတ္တမြင်နာပြီးမြင်တဲ့နေရာတွေပြတ်ထွက်နေရအတွင်းဖြစ်နေကြမ်းနေရအောင်ဟုတ်ကလားမှန်ပါဘူးအင်းကြားတာဒီကြားတဲ့နေရာတွေပြတ်ကြနေရမယ် ရှေ့ကိုမင်းမကူးစီရအောင်ဟုတ်ကလားဗျမှန်ပါတို့အဲ့လိုဒီခံစားတာကိုပြောတာဗျအဲ့ဒါရည်ရဲသွားတဲ့ခြေရာနဲ့မတူဘူးလားအင်းတတိမရှိတဲ့ပုဂ္ဂိုလ်ကြတော့တို့နင်းလို့ကောင်းတဲ့ရှင်သီလေးပေါ်သွားတဲ့ခြေရာနဲ့မတူဘူးလားမှန်ပါအင်းရှင်သီပေါ်သွားတဲ့ခြေရာကျတော့ဘယ်နဲ့တို့ခြေတော့နှုတ်တော့ဟင်ဘယ်လောက်ကြံရတော့ဟင်ဟုတ်ကလားဗျတခါတလေနှွေတောင်ပြောက်ဘူးထင်တယ်ဗျဖောင်းတောင်ပြောက်ဘူးဗျနောက်နေ့မိုးထီပါဗျခြေရာကြီးဟုတ်ကလား ဟင်အဲတတိမရှိတဲ့ပုံကိုယ်တွေစွဲကြံနေရတာဟိုကအာယုံကတော့မြင်တော့ဟိုခံစားရတာတင်တယ်မြင်ပြီးကြံလေးလားကုန်ပြီကြားတာကောကြားတော့မဲ့တင်တယ်ပြီးကုန်ပြီဟိုအနံလေးကကောနာတော့မဲ့တင်တယ်ပြီးကြံလေးလားကုန်ပြီဟုတ်ကလားသားလာတရားကောသားတော့မဲ့တင်တယ်ခြူတာလေးကြားတော့တင်တော့ခြူတာရှိတာလားအဲခြူတာလေးမျိုးချရည်သေးလားဗျကုန်ပြီဗျဟုတ်ကလားအဲ့တော့ရုပ်ပြရင်သိကြရမယ် ဟုတ်ကလားဗျတို့ရုပ်ကြတဲ့နောက်တော့သိမပြတ်တာထင်တယ်ဟုတ်ကလားဗျဟိုရုပ်ကတော့ဗျာတို့ဟိုတစ်ခုကြီးမှတစ်ခုသိနေတာထင်တယ်တစ်ခုကြီးတစ်ခုသိပြီးပြီးပင်ကိုစိတ်ကတော့တစ်ခုကြီးမှတစ်ခုထားသိတာထင်တယ်ဟင်အထဲစိတ်ကတော့တစ်ခုကြီးမှတစ်ခုသိပြီးပြီးထင်တယ်ဟင်အစွဲစိတ်ကတော့ပြီးပါမလားအနာပြောက်တဲ့နောက်တောင်အနေယူကြီးကြရင်ကျမ်းနေရတယ်လို့ပဲဗျဟုတ်ကလားဗျအစွဲကျမ်းနေရတယ် အဲ့တော့တို့ရေထဲသွားတဲ့ခြေရာလေးလို့ဖြစ်အောင်ပေါ့လားဘယ်ဟာလို့လို့အမကလေးနဲ့ပယ်ထားခဲ့ဟုတ်ကလားဟင်ကောင်းတာဆိုလဲလက်မခံနဲ့ဆိုးတာဆိုလဲလက်မခံနဲ့ဟုတ်ကလားဟိကောင်းတယ်ဆိုကောင်းဆိုဆွဲကြမနေစေနဲ့ဆိုတယ်ဆိုဆိုတယ်ဆွဲဆွဲကြမနေစေနဲ့ဟင်အမကလေးနဲ့သွားရမယ်ကောင်းတာလဲကောင်းဆွဲဆွဲနေဆွဲတဲ့နေရာညှိနေမှတင်တယ်ဟိကောင်းတာလဲဒီနေရာကိုကောင်းမှုလုပ်တယ်ကောင်းမှုနေရာကိုပြီးတာနဲ့ငါဝတ္ထုပုဂ္ဂိုလ်ဖြည့်ဆည်းပြထားခဲ့ဟုတ်ကလားဟိ အဲ့ဒါလည်းတို့ဖြက်ပြီးပြစ်လို့အကျိုးမရောက်ပါဘူးဘန်ငွေသွင်းပြီးချက်လက်မှတ်ကလေးယူထားတယ်လို့ကြံရည်ပါတယ်ဟုတ်ကလားအချိန်ကြရင်သုံးရပါလိမ့်မယ်သွေးမှမဟုတ်ပါဘူးဟုတ်ကလားဗျအေးအဲ့တော့တို့တတိလေးဒီစာသာသွားသွားနာနာနေနေအကုန်လုံးရှိနေရင်ရည်တဲသွားတဲ့ခြေရာလေးခြေခံလေးမဖြစ်နိုင်ဘူးလားအေးအဲ့လိုလေးဖြစ်အောင်လုပ်ရမယ်ဗျဟုတ်ကလားတက္ကသိုလ်ဘယ်အာယုံခံစားခံစားခံစားတဲ့အာယုံဟာ ကောင်းတဲ့အာယုံပဲဖြစ်ဖြစ်သို့အာယုံပဲဖြစ်ဖြစ်ခံစားတဲ့အာယုံပေါ်ကိုတတိလေးနဲ့ကပ်မှတုံးနေလို့ရှိရင်ကောင်းတာလည်းဒီနေရာမှာထိဒီနေရာမှာထိဒီနေရာမှာပြောက်သွားတာတယ်လေမှန်ပါဗျာတိုင်ဦးမလားအေးသို့တာဟောဒီနေရာမှာထိဒီနေရာမှာထိဒီနေရာမှာပြောက်သွားဘူးလားဟင်ကုန်းရောဟုတ်ကလားဗျာပြီးတော့ကောင်းအာယုံခံစားခံစားသို့အာယုံခံစားခံစားတတိနဲ့ရှိနေတဲ့ပုဂ္ဂိုလ်ကဘသူဘယ်ဝါဆိုတဲ့အမြင်တင်ပညာလာဦးမလားဗျာအဲအမြင်တင်ပညာမလာလို့ရှိရင်ပညာ ဝင်ခွင်းဆိုတဲ့ခုနကအမှားသိပြီးမှဟိုကြိုက်မကြိုက်ပေါ်လေးပေါ်တာရှိတာအဲ့ဒီဒီအမှားတင်ပညာမှမရှိလို့ရှိရင်ကြိုက်မကြိုက်ဝင်ခွင့်ရအောင်မလားဗျာကောင်းမကောင်းဆွေးခွင့်ရအောင်မလားဗျာအေးဒီလိုဆိုလို့ရှိရင်ကိုယ်အရှိအရှိတိုင်းမသိနိုင်ဘူးလားချိုတာလေးတို့ရင်ချိုတာလေးနဲ့တိတာလေးရဲ့လှုပ်လှုပ်ပုံမသိနိုင်ဘူးလားချင်တာလေးရှားတော့တင်တို့ရင်ချင်တာလေးနဲ့တိတာလေးနဲ့လှုပ်လှုပ်ပုံမသိနိုင်ဘူးလားအဲ့ဒါကြတော့လူကြီးမပြောသေးစားနေဖြစ်နိုင်တယ်ဗျာဟုတ်ကလားမှန်ပါဗျာတို့ အခါလဲကြော်ရောကလေးပေါက်သားတွေကိုငါပြောတိမဲ့တလုံးပေးလိုက်ရင်ဘယ်လိုသားတယ်အခွန်ကွာသားလားအခွန်နဲ့သားလားအခွန်နဲ့သားဟုတ်ကလားဗျတို့လူကြီးတွေဟိုငါပြောတိမဲ့တလုံးသားတဲ့ခါလာကျတော့ဒီလိုပဲကလေးတွေလိုပဲအခွန်နဲ့သားတာလားဗျဘယ်လိုသားတော့ဗျအဘာဖြစ်လို့တော့ဗျအခွန်နဲ့ပိုက်ဆံပေးဝယ်ရတာပဲဗျအခွန်သားတော့ဗျဟင်ဟင်အခွန်ကဘာလို့မသားတော့ဗျဟုတ်ကလားဗျအခွန်သားရင် အဲယင်ဖြစ်ယင်ကယ်လည်းဖြစ်နိုင်တယ်ပြီးတော့အခွန်မာရတာတတ္တိရှိသလားမရှိဘူးအဲ့တော့အခွန်မာရတာတတ္တိဩတာတတ္တိမရှိလို့လေတကြောင်ညာပြီးတော့ဒီဩတာတတ္တိမရှိတဲ့အပြင်ကိုသူ့စားလို့ရှိရင်သူ့အဖန္တကြောင့်သူ့ယင်ဖြစ်ယင်ကယ်လည်းဖြစ်နေတယ်ဟုတ်ကလားဟဲ့အေးဒါမှလူကြီးကဒီအခွန်ဒီတို့အကျိုးမပေးတဲ့အပြင်ကိုအဖြစ်ကြည့်နေနိုင်တယ်လို့သိတဲ့အတွက်အခွန်ကိုဖယ်ထားခဲ့တယ်တဲ့ဗျာ ဟောအသားလေးသားလို့ရှိရင်ဖီချန်ငပြောသီးများသားလို့ရှိရင်အင်းအားဘောကမဖြစ်သေးနိုင်ဘူးလားဗျဖြစ်နေနိုင်ပါဘူးဟင်ပြီးတော့အသားဘောကမကျင်ရက်သေးနိုင်ဘူးလားဗျအဲ့တော့အသားကြီးတဲ့သားလို့ရှိရင်ဟိုအကျိုးရှိတဲ့ဖြင့်အပြစ်မဲ့တယ်လို့သိတဲ့အတွက်ဟောအသားလေးကြီးတဲ့ရွေးသားတာမဟုတ်ဘူးလားဗျမှန်ပါပါဟုတ်ကလားဟဲ့အဲ့တော့တို့အာယုခံစားတဲ့နေရာလဲတို့ခြူတာလေးခံစားရင်ခြူတာလေးကြီးတဲ့သားလို့ရှိရင်ခုနပြောတဲ့လက်ဖက်တို့ထညက်တို့ ကျက်တို့ဆိုတဲ့ဟာတွေကိုအခွန်ပယ်ထားခဲ့တာတင်နေမှန်ပါပါသွဲတရားတွေသူမဟုတ်လားမှန်ပါပါအဲသူဘောပယ်ပြီးတာမဖြစ်ဘူးလားဖြစ်ပါတယ်အဲ့တော့ခြူတာကြီးတဲ့တတ္တသားရဲ့ခြူတာလေးနဲ့တိတာလေးခြုံပုံခြုံတိတို့မမြင်နိုင်ဘူးလားဗျမြင်နိုင်ပါဘူးအဲဒီလိုဆိုရင်ဒီအစာလဲဟိုလူဘဝရောက်လို့လူစားလဲစားရသေးတယ်ဟုတ်ကလားဗျသွဲလည်းမသွဲဘူးဗျဟင်ဒီလိုဆိုအကျိုးရှိတဲ့အပြင်ကိုအပြစ်ကောမကင်းဘူးလားဗျဟုတ်ကလားဗျ အဲတကယ်လို့ခုနကကလေးစားသားလိုက်ပြီးအခွန်ရောတို့ဒီချိုတာလည်းစားတယ်ကြက်ကိုလည်းဆွဲထားမယ်ဆိုလို့ရှိရင်ချိုတာကတော့စားပြီးပြီးပြီဗျကြက်ဆွဲကကင်းမှာမလားဟုတ်ကဲ့ကြက်ဆွဲကင်းမှာမလားကင်းပါဘူးဟင်အဲ့တော့တို့တမနဲ့တမနဲ့ကိုကြက်တိုင်းနဲ့စားလို့ရှိရင်ဘယ်နှဖက်လောက်စားရလဲဘယ်နှဖက်လောက်ပုံမှာဝါလဲဟင်အဲ့နှဖက်နဲ့တော့ဝါနိုင်မှာမလား ဟင်ဟင်ရှော့တယ်မပြောနဲ့ဗျာတိုးတယ်ပြောနဲ့ဗျာဟုတ်ပြီအဲ့ဒီခန္ဓာရှိသလောက်ရဖြမ်းဖြမ်းလုံးဗျာဟင်ဘယ်နှဖက်လောက်သားတော့ဘယ်နှဖက်လောက်သားတော့တမနဲ့တမနဲ့ဟိုတို့ကြက်သားရင်းနဲ့စားလို့ရှိရင်ဟောမေးလို့ရတော့ဘူးဗျာဟင်တသားလို့သားနေကြအောင်သူပါဗျာဟင်မေးလို့ရတော့ဘူးဗျာအဲ့ဒီဝါသလောက်မေးတာပါဗျာဘယ်လောက်တော့၅ဘတ်လား၁၀ဘတ်လား 15ပါးလားအဖတ်20လားဟင်ဘာရရဘာရရဟင်အေးအေးကဲငါးပါးထားပါဗျာရှုပ်ရှုပ်ပေါ်ပေါ်ငါးပါးထားဟင်တစ်ဖက်ကိုဘယ်နှချက်ဝါတော့ထမေဦးမှာပဲမညံ့နိုင်ဘူးမညံ့နိုင်ဘူးသူသရွေးနဲ့ထားရတာဟုတ်သရွေးနဲ့နေရတာကိုမညံ့နိုင်ဘူးတော့ဟင်ဟင် ကဲတစ်ဖက်ကိုဘယ်နှချက်တော့ဟွာတော့ခမန်းကြီးခမန်းကြီးခမန်းကြီးကဲခမန်းကြီးပြောအဲဟုတ်ပြီဖဲချက်တာဟောဆရာအောင်ကတော့ချက်30သူကပြောထားတာဟုတ်အဲ့တော့များလုံးမှာတကယ်ဖဲချက်နဲ့တော့ပါအဲ့တော့ဖဲချက်5ပါအချက်ပေါင်းဘယ်လောက်တော့50 50 50 50အဲ့တခါလာလိုက်ရင်ချက်ဆိုတဲ့ဆွဲတစ်ချက်မရှိဘူးလားရှိပါလားအဲ့ဒါဆွဲတစ်ခုပဋိသန္ဓေတစ်ခုမျိုးစိတစ်ခုမဟုတ်ဘူးလားမှန်ပါဗျာဒီလိုဆိုရင်အဲ့ဒီအချက်50ဟာပြပဋိသန္ဓေဘက်ကို ဘဝ90မပြည့်နိုင်ဘူး။အဲ့တော့ဒီမှာစားတာတွေကတို့နိုင်ဝဲဗျ။ခမရဆုံးနိုင်ဝဲတဲ့ပုံဗျ။ကိုမသွားခံမှာဘဝ90ဗျ။မစားတတ်လို့မစားတတ်လို့ခံ။ဟင်တကယ်လို့ခုနကကြက်ဆိုတဲ့ခါလဲပါဘူးဗျ။ဟိုဝါရင်ဝါတယ်မလိုက်မှတင်ဟဲ့။ဟင်ပကံနဲ့မြင်မြင်တယ်ပဲမှတ်ထားလိုက်မယ်။ငါပါသလား။ကြက်တော့ပါသလား။ဟင်ဒီကနေပြီးတော့ဟိုဆေရင်ကိုင်းရင်ကိုင်းနဲ့တူပဲမှတ်လိုက်မယ်။ ထိရင်ထိတယ်လို့ပဲမှတ်လိုက်မယ်သူ့ရဲ့ငွေတစ်ထောင်လုံးလေးနန်းသက်ချင်လဲနန်းရင်နန်းတယ်လို့ပဲမှတ်လိုက်မယ်ဒီလိုဆိုငါဟောပါသလားဗျအဲကြက်ကောပါသလားဗျငါလည်းပါအောင်ကြက်တယ်ပါဟုတ်ကလားဒီလိုဆိုရင်အခွန်ခွာပြီးသားဖြစ်သေးဘူးလားအခွန်ခွာပြီးသားဖြစ်သွားပြီတဲ့ဒီလိုဆိုတော့ဝါရင်ကခြူတာလေးနဲ့တိတာလေးမရှိဘူးလားအဲတော့ခြူတာလေးနဲ့တိတာလေးစားနေလို့ရှိရင်ဒါလူပုံမရောက်တုံးမှုလူတို့စားတဲ့စားတိုက်တဲ့တို့ပါတော့လူအာဟာရထင်တယ်ဟဲ့လူအာဟာရစားတဲ့စားပြီဗျ သွဲတယ်သွဲဘူးရဟုတ်ကလားသွဲတယ်သွဲဘူးရအဲ့တော့သွဲတယ်တင်းတယ်ဆိုတာသရင်မှတ်တာတယ်လေအဲ့တော့ဒီတို့ဒုဘကဝါဝါရာကိုကြက်ဘကသွားမှတ်တာတယ်ဆိုရင်ဒါရရန်ရှိလားပေးရန်ရှိလားပေးရန်ဟုတ်ပါမလားဗျဟင်ဝါရာကဘယ်ဘက်ကလုံးညစာရာကဘယ်ဘက်ကလုံးညသွားမှတ်တော့ဘယ်ဘက်ကမှတ်တာလုံးညအဲ့ကြက်ဘကမှတ်တာတယ်ဗျအဲ့တော့အဲ့ဒီအချက်90ပြီးကြက်ဘဝအတွက်ကိုပေးရန်ရှိစည်ရင်းနေမဟုတ်ဘူးလား အဲဒါရင်ဒီလိုတို့ဟိုစားတိုင်းစားတိုင်းကျက်ဆွဲနဲ့စားလို့ရှိရင်အဲ့ဒါအကျွေးယူစားနေတာလည်းမတူဘူးလားဗျာဟုတ်ကလားတကယ်လို့ဝါလို့ဝါတယ်နဲ့မလို့ငါလည်းပါဘူးကျက်လည်းမပါဘူးဗျာဟုတ်ကလားလားခြူတာလေးနဲ့တိတာလေးဘောမနေပြီလားဗျာအဲဒါလေးတစ်ခုစားနေတယ်ဆိုလို့ရှိရင်ရဟဗေယအကျွေးရှိလို့ဟင်ရဟဗေယအကျွေးကို လက်ခံပြီးစားနေတာလည်းမတူဘူးလားဗျာဟုတ်ကလားဝါတယ်ဝါတယ်ဆိုတော့ကိုယ့်ဘက်ကမှတ်တော့ဟင်ကိုယ့်ဘက်တင်ရင်ဖြစ်မလားဘူးလားဗျာ ဒါလေးပဲဗျစားတော့စားကြတာကြည့်တယ်ပဲဗျစားတဲ့နေရာလေးအစားတတ်တာနဲ့အစားမတတ်တာပဲกว่าဗျဟုတ်ကလားဗျဟင်ဘယ်နဲ့တော့ဗျတို့စားတတ်ပလားဟုတ်ပါမလားဗျဘယ်တော့မှစားတတ်တာတော့ဗျဟင်ဟင်ဟင်ကဲဘယ်တော့မှစားတတ်တာတော့စားတတ်ပါကြီးပြောပြီကဲဟုတ်ကလားဗျဘာချက်တုံးဆိုဘယ်လိုပြောမလို့ ဟင်ဟင်းနေဟာအများကြီးဗျာဟင်းချက်တယ်ဆိုတော့ပြောလို့မရဘူးလေဘာချက်တော့မေးလိမ့်မယ်ဗျာဟင်ဘာဟင်းနဲ့စားတော့မေးလိမ့်မယ်ဗျာကဲဘယ်လိုလုပ်ပြောမလို့ဗျာဘာဟင်းနဲ့စားတယ်ဥပမလားဗျာအဲ့လိုပြောတယ်ဗျာဟင်အဲ့ဘယ်လိုလုပ်ဘယ်လိုပြောမလို့ဗျာဟင်မေးလို့ရတော့ဘူးဗျာဟင်တို့ဒါသေးရွှေချောင်းဝန်တောင်တို့ကအဲ့လိုဟောတာပေါ့ကျက်ဆွဲချက်ထဲရောက်တတ်တယ် အဲ့တော့အစွဲမရှိအောင်စားတတ်ရတယ်ကြည်လေမြင်မြင်နေဆိုရင်ဒါကြည်တတ်တဲ့ပုဂ္ဂိုလ်ထင်တယ်ကြက်ဆိုရင်မကြည်တတ်တဲ့ပုဂ္ဂိုလ်လေသူ့ဘက်ကသွားသေးတာဟုတ်ပဲကြာကြာတဲ့နာနာနဲ့စာထိထိတဲ့စာစာတဲ့ကိုဘာလို့လို့အာယု၅ပါးတကား၅ပါးဝင်လာတာမှန်သမျှကိုဘက်ကနေပြီးတော့ဖြီးဖတ်လိုက်လို့ရှိရင်ဟုတ်ကလားဒါအကျွေးကင်းတော့သားနေသို့မဟုတ်အတိတ်ကရခဲ့တဲ့ကံကျွေးကိုလက်ခံပြီးသားနေခေါ်ပြဟုတ်ကလားတကယ်လို့ကိုယ့်ဘက်ကမှမဖက်တော့သူ့ဘက်ကို ဟိုလိုက်သွားလို့ရှိရင်တော့ကြက်ကြီးဟိဘယ်ဟိဆိုလို့ရှိရင်တော့အဲ့ဒါသူ့ဘက်ကနေမှတ်တာဗျဟုတ်ကဲ့ဒီလိုဆိုရင်အဲ့ဒါအကျွေးယူစားနေနောက်ထပ်အကျွေးချေရမယ်စားနေလို့ပြောအဲ့တော့ကြောက်သွားတယ်အဲ့တော့သူတို့ချင်းချင်းဟိုမှာပါလာတဲ့ဟင်းတွေအသားဟင်းတွေပေါ့ဗျာပါလာတော့ပြောရတော့ဘူးဗျာပဲလို့ပြောတော့ဟိဟိုဟင်းပေးသားဟိုဟင်းဟိုဟင်းဟင်အခုဘာပဲနဲ့တော့ကြွာရောက်တော့ဘယ်လိုပြောအောင်လို့ဟိုဟင်းကသုံးကဖြစ်နေတော့ဘယ်နဲ့တော့ဟင် ဟင်ကိုရင်းသုံးခုဖြစ်နေတော့ဘယ်နှလုံးတော့ဟင်ဟုတ်ကလားဗျာပညာကိုသုံးပါစိတ်ထဲမှာအဲ့ဒီစေတနာမျိုးမပါအောင်ပြောတာပညာကိုပညာနေရာပညာတိုင်းသုံးပရမနေရာပရမအတိုင်းသုံးဟုတ်ကလားဗျာအင်းတို့ဈေးတိုင်ပါလို့ရှိရင်လည်းပဲဈေးတိုင်မှာထင်ရစားခြင်းရင်ထင်ရပေးပါလို့ပြောမှရမှာတင်ဗျာအေးဒါတော့ကိုလိုချင်တဲ့ပြည်ပြီးတော့ကိုလိုချင်တဲ့နာမည်နဲ့တက်ပြီးပြောပြောခွင့်ရှိပါတယ်တတိလေးနဲ့ကပြောလိုက်သမှာ ဟုတ်ကလားဟင်မပြောရဘူးမဟုတ်ပြောပါဗျာဟင်ငါသွဲဘလောက်ပဲပြုတ်နေနေဘုရားရှင်လည်းပဲငါဘုရားဒီဟောပါတဗျာဟုတ်ကလားပညာနေရာပညာလို့ဘုရားရှင်လည်းသုံးပါတဗျာအရိယာကြီးတွေလည်းပညာနေရာပညာလို့သုံးပါတဗျာဟုတ်ကလားတို့တော့အဲ့ဒီပညာပေါ်မှာဒုစိတ်ကလေးမေးတင်မနေဘူးပြောတာတယ်ဟင်ဒုစေရနာဒုစိတ်သွဲလေးဒီဒီအဲ့ဒီပညာပေါ်မှာလမ်းမဆုံးမှုပြောတာဟင်သာသနာနဲ့ကြုံရတဲ့အကျိုးဟာဒီအကျိုးမဟုတ်ဘူးလား လူဆိုတဲ့ပြုတ်ပတ်မဲ့ရင်တသိပြီးတသိမြင့်ဖို့ပဲအရေးကြီးဆုံးမဟုတ်ဘူးလားဟုတ်ကလားဒါမှသာတို့ဗုဒ္ဓဘာသာဝင်ကောင်းတယောက်ဖြစ်မယ်ဟုတ်ကလားဗျာအဲ့တော့ဒုဘက်ကတာဝန်နဲ့ချက်ကြည့်တယ်ဒုတကဓမ္မတွေဒီဘက်ကလည်းတာဝန်ကလားဗျာဒုဘက်ကလည်းနဲ့ချက်ကြည့်တယ်ဒုတကဓမ္မတွေဘက်ကလည်းတာဝန်နဲ့ချက်ကြည့်တယ်လားဟုတ်ကလားဒီသာသနာဝန်တန်းဆိုပြီးမှစစ်သားနဲ့တူတယ်တဲ့အဲ့တော့စစ်သားတယောက်ဒီတို့ စစ်ကိုလွတ်လွတ်ကျွတ်ကျွတ်တပ်ဖို့တိုက်ဖို့ရအတွက်တိုက်ပြည်ကနေပြီးတော့လက်နဲ့ရိတ်ခါနေတကွာအကုန်လုံးတာဝန်ယူတရတယ်တဲ့ဟင်သူတို့နေဖို့တန်ရတွေကသာလေတိဌာနကျုပ်တီရောသူတို့ရဲ့အဝတ်တေရောသူတို့ရဲ့အသားတွေရောသူတို့ရဲ့ခရမီးကြောင့်လက်နဲ့ရိတ်ခါတွေအကုန်လုံးတိုက်ပြည်ကထောက်ပါရတာမဟုတ်လားဘာဖြစ်လို့တော့ဒီစစ်သားတယောက်ဟာလဲဆင်းထွန်နေရမယ်ဆိုဘယ်လိုလုပ်တိုက်ပြည်ကာကွယ်နိုင်မှာလဲကာကွယ်နိုင်မှာမလားဟင်ရန်သူကိုဘယ်လိုလုပ်ချင်မနိုင်မှာမလဲဒီမှာຢာလုံနေရရင်လေ အယောင်းဝယ်လုပ်နေရရင်ဘယ်နဲ့လုပ်နိုင်မှာမလားအဲ့တော့ရန်သူဒီအချိန်ပြည့်ရှိနေရင်တို့ဘက်ကတတ်တယ်အချိန်ပြည့်ရှိရမှာတယ်ဟဲ့ဟင်အဲ့ဒါကြောင့်တို့ဟိုစစ်သားတွေအတွက်ကိုရိတ်ခါရခြင်းကိုတိုက်ကြီးကထောက်ပံ့နေရသလိုတို့တရားဓမ္မတွေလည်းသာသနာဝန်ထမ်းဖြစ်တဲ့ယဟန်ပါဠိလိုပြောတာလေဗမာလိုတတိတလုံးကိုကင်ပြီးကိလေသာကိုချုပ်ဖက်ချက်ပြီးနေသူလို့ဒိဗေရဟုတ်ကလားတတိယအပမာရတတိယလက်နဲ့ပဲမဟုတ်ဘူးလား ဟင်အဲ့တရဏဂုံနယ်မြေပေါ်ကနေပြီးတော့လာသမျှကိလေသာကိုအဲတပ်ဖြတ်ပြနေရတာမဟုတ်ဘူးလားဗျအဲ့ဒါကိုပါဠိလိုဘိက္ခုဗမာအဲသူ့ကိုတည့်ရပါလားဗျာကိလေသာကိုချိုးဖက်ဖြတ်ပြနေသူအဲ့လိုဒီပဲရတယ်ဗျာတို့တက္ကရာမိုင်းများကအဲ့ဒါကိုယဟန်လို့ဒီပဲပါပြန်လိုက်တာတယ်နဲ့ဟင်ဘာဖြစ်လို့တို့လူတမန်တို့မတော်နိုင်ရတဲ့ကိလေသာကိုတော်လန်းနေတဲ့အတွက်ပူဇော်ထုခံလိုက်တယ်ဆိုတော့ယဟန်ဆိုတော့ဘာသာပြန်ထားတာဗျာဟုတ်ကလား အဲ့တော့ဒီသာသနာဝန်ထမ်းနေလွတ်လွတ်ကျွတ်ကျွတ်ကျင့်မှုရာအတွက်ဒီသာသနာဝန်ထမ်းနေလမ်းဆုံးလမ်းပေါက်ခရီးရောက်အောင်အတွက်တို့တရားဓမ္မတွေကထောက်ပံ့ရတယ်ပစ္စည်းလေးပါထောက်ပံ့မှုတာဝန်ရှိသေးတယ်ဒီလိုတို့တို့တရားဓမ္မတွေဘက်ကဒါနံပါတ်1တာဝန်မဟုတ်လားအဲ့နံပါတ်1တာဝန်ဒါနံပါတ်1တာဝန်ပဲရှိသေးတယ်တို့ယဟန်များဘက်ကလည်းအဲ့ဒီတရားဓမ္မတွေရဲ့အထောက်ပံ့ယူပြီးရင်ယဟန်ရဲ့တာဝန်တွေတို့မဟုတ် စစ်သားတယောက်ရဲ့လက်ထဲမှာရှိတဲ့လက်နဲ့ပြီးသုံးခုကိုအပြီးကာကွယ်ရတယ်ဟုတ်ကလားကိုယ့်တက်ကိုလည်းကာကွယ်ရတယ်တင်တယ်ကိုတက်ကိုရောမကာကွယ်ရဘူးလားကိုတိုင်းပြည်ရောမကာကွယ်ရဘူးလားအဲကိုတိုင်းပြည်ကိုလည်းသူကာကွယ်ရမယ်အဲ့တော့စစ်သားတယောက်ရဲ့လက်ထဲမှာရှိတဲ့လက်နဲ့ပြီးကိုတက်လည်းကာကွယ်ပြီးသားကိုတက်လည်းကာကွယ်ပြီးသားကိုတိုင်းပြည်လည်းကာကွယ်ပြီးသားတင်တယ်ဟဲ့ဒါစစ်သားတယောက်ရဲ့လက်ထဲမှာရှိတဲ့လက်နဲ့တက်လက်တင်တယ်ဟဲ့ဟုတ်ကလားဟဲ့အဲ့တော့ဒီသုံးခုကိုတပြန်နေတဲ့ကာကွယ်ဖို့ဆိုတာရန်သူကို ဟိုကိုကလက်ဦးအောင်တတ်နိုင်မှတင်ဟဲ့ဟင်ဒီသုံးတို့ဘာတော့ဖြက်စီးနေတာအဲ့ဒီရန်သူပဲမဟုတ်ဘူးလားအဲ့တော့ရန်သူကိုတတ်ပြလိုက်လို့ချင်းဒီသုံးကိုကာကွယ်ပြီးသားမဖြစ်နိုင်ဘူးလားအဲ့တော့တို့ဒီသာသနာဝန်ထမ်းယဟန်တစ်ပါးအနေနဲ့လေသူတည်းရှိတဲ့အပမာဒတတိလက်နဲ့ဟာသူ့ရဲ့ယဟန်တက်ကိုလည်းကာကွယ်ရမယ်ထင်တယ်ကာကွယ်ရမှာယဟန်ကအဲ့ဒီတတိလေးရှိနေတဲ့ချိန်ကယဟန်မြကိရိတာဖြက်စီးနေတာလေတတိမရှိတဲ့ချိန်ဟာတကယ်ယဟန်မဖြစ်နိုင်ပါဘူးဗျာသမုဒိယဟန်မဖြစ်နိုင်ပါလေ ယဟန်လို့သမုတ်ထားတာပဲရှိပါတယ်ဟုတ်ကလားစိတ်သားလည်းစိတ်တိုက်နေအောင်ချိန်ကိုစိတ်သားပဲမဟုတ်လားအင်းတို့သူဌာနချုပ်ရောက်လို့ဟိုတို့လက်နဲ့တီကိုဗာလိုက်ထဲထည့်ပြီးတော့ဒီတိုင်းနေတဲ့ချိန်စစ်သားအမိခံမိမယ်စစ်သားသမုတ်ထားတာပဲရှိတယ်စစ်သားမဖြစ်နိုင်ဘူးအတိုက်မှမတိုက်ဘူးပဲဟိုတိုက်နေတဲ့ချိန်ကစစ်သားမဟုတ်လားတို့လည်းတတိရှိနေတဲ့ချိန်ကရဟန်းများဘောင်းဆောင်အာယုံကဘယ်တကားဘောက်ကဝင်လာလားဝင်လာသမျှဟိုကိရိတာယာလူတွေကိုဆိုင်ရာအသင်းတော်ဝင်ပေါ့ဟင်ပညာတင်အမိတန်းနဲ့ အာယုနောက်ကကိရိတာတွေအကုန်လုံးထိတာနေရတာမို့လားတတ်ဖြတ်နေရတာလေဟုတ်ကလားဗျဟင်အဲ့တော့တို့ဒီသာသနာဝန်ထမ်းယဟန်မှာလည်းအပမာရတတိလက်နဲ့တခုကင်ပြီးတော့သူ့ရဲ့ယဟန်သက်ကိုလည်းကာကွယ်ထားရတယ်တင်တယ်ဟုတ်ကလားပြီးတော့ဘုရားရှင်နဲ့အရိယာတို့ရဲ့အထက်ကရှိတဲ့တင်ရှိတဲ့ကျွေးကိုလည်းထားရမယ်ထင်တယ်ပြီးတော့မိမိကို ထောက်ပံ့နေတဲ့ဝိနည်းရတွေပေါ်လဲမိမိရဲ့သီခအသီလဒါအဓမ္မဒါအသိခဒါအနဲ့ဟောအကာအကွယ်ပေးနေရတယ်ထင်တယ်ဟင် မဖြစ်တဲ့အန္တရာယ်မဖြစ်အောင်လို့ဒီယဟန်တစ်ပါးရဲ့တာဝန်ရှိတယ်။ဒီယဟန်ရဲ့အရေးကိုကိုးနေတဲ့ဝင်ရပေါ့လေ။မဖြစ်တဲ့အန္တရာယ်ပြောတာ။ဟင်မဖြစ်တဲ့အန္တရာယ်ဆိုတော့ဒါတာဆန်းနဲ့နှိမ့်တဲ့ကာလတွေဖြစ်တတ်ဘူးလား။အင်းအဲ့လိုဖြစ်တတ်တာလေးတွေပြောတာ။နောက်ကအတုံးနဲ့ပါတဲ့ဟာနောက်ကကိုလုတ်ခဲ့တဲ့ဝကြွေးတော့တတ်မယ်ဘုရားကတတ်မယ်ဟုတ်ကလားဘုရားရှင်ကဟိုဘိမဟိုတို့ဘိမသာရာမင်းကြီးတင်တယ် သူ့သားတော်ကဒါနဲ့ဖွဲ့ထောင်သွင်းအချင်းချအဲ့ဒီချိန်ဖျားငုတ်တုတ်ရှိတယ်ကြကဲနိုင်မလားကဲနိုင်ပါဘူးနောက်ကျင်းကဲဟုတ်ကလားဒါကတော့ကြောင်းတကားလောက်တင်ကိုတို့ဝိတ္တုဘာကလာတတ်တဲ့ချိန်မှာသူ့ရဲ့ညီကိုမောင်တို့ကဝန်ခွဲတွေမဟုတ်ဘူးလားဗျဖျားခင်ရဲ့ရှူတော်မျိုးတော်တွေလာတတ်တာမဟုတ်ဘူးလားဟုတ်ကလားအဲဖျားခင်အဲ့ဒါငုတ်တုတ်ကြီးရှိတယ်ဗျကာကွယ်နိုင်လားတစ်ချိန်မေတ္တာရခံတယ်နှစ်ချိန်မေတ္တာရခံတယ်သုံးချိန်ကျတော့ဥပိ္ပခာပြုတ်ပေးရတယ်ဗျနောက်ကအကျွေးပါလာတာဟုတ်ဗျဟုတ်ကလားဗျအေး အဲ့တော့ပက်ပေးကျုံတဲ့လူသားဖြင့်အဲ့တော့ဟိုကံနိုင်နေတဲ့အချိန်လေးမှာတို့ပါတော့ဖြစ်ပြီးဖြစ်ထားရှိတဲ့ကံနိုင်မှုကြောင့်ဖြစ်တဲ့သွဲမှုလေးတွေလေပုခမှုလေးတွေဟုတ်ကလားတို့အမှုသေးမှုပွဲလေးတွေလေအမှုကြီးလေးတွေလေဖြစ်တတ်ပါဗျမတော်တဆမှုတွေတွေထံပြီးဟိုကြွေကြိုက်ကြီးနှင်းကြိုက်သွားလေအဲအဲ့လိုမှုမျိုးကိုဒီယဟန်တစ်ပါးကတောင်းယူပါတယ် ပြီးတော့ဖြစ်တင်ပါရဲ့နဲ့မဖြစ်တဲ့သီဝကိုလည်းဒီယဟန်ရဲ့သီလသိက္ခာကြောင့်ပွင့်ပြရမယ်အတိတ်ကတို့ဘာတော့ပြုခဲ့တဲ့ပုဗ္ဗေတကတပုညတတ်တဲ့ရှိတယ်ဗျဟုတ်ကလားဒုက္ခံဒုတိယခါဒုတိလေရှိပါရဲ့နဲ့ဒီမှာတခုသောအကြောင်းကြောင့်ဖုံးနေတာကိုတော့ဒီယဟန်ရဲ့မေတ္တာဓာတ်ဓမ္မဓာတ်သီလသိက္ခာဓာတ်ကြောင့်တိတ်တာအဲ့ဒီအန္တရာယ်ကိုဖယ်ပြီးနေတယ်ဒါရှိပါရဲ့နဲ့မပွင့်တာပြောတာလေ အရင်တုန်းကမှဘာမှမလုပ်ခဲ့တဲ့ဟာကိုဘယ်လိုလုပ်ပြီးတော့ဖွင့်ပေးနိုင်မလဲဟုတ်ကလားအဲ့တော့ပွင့်တင်ပါရဲ့နဲ့မပွင့်တာကိုလေဒီယဟန်ကတောင်းယူရတယ်ဟုတ်လားမပွင့်လို့မပွင့်တာတော့မရှိတာတော့ဖွင့်ပေးလို့ရဘူးလေတကားတိုက်ပေးလို့မရဘူးဟုတ်ကလားဖွင့်ပေးလို့မရဘူးဟုတ်ကလားအဲ့တော့တို့ဒီယဟန်ဓမ္မရဲ့တောင်းကကိုယ့်ကိုမိကိုနေတဲ့ဝင်နေရတယ်မဖြစ်တဲ့အန္တရာယ်မဖြစ်အောင်လည်းကာကွယ်ပေးရမိမိရဲ့သီလသိက္ခာနဲ့လေဟင်ဖြစ်တဲ့ဘာရနဲ့ ပွင့်သင့်ပါရဲ့နဲ့မပွင့်တဲ့စီးပွားရေးကိုလည်းဟိုအကျိုးစီးပွားကိုလည်းဖွင့်ပေးရပါတယ်ဒီလိုဆိုယဟန်ဓမ္မရဲ့တတိတလုံးဒီသုံးချက်လုံးလောက်ရတယ်ထင်တယ်ဟင်သူ့ရဲ့ယဟန်တက်လည်းမသိအောင်အများအားမှတ်နေရမှာထင်တယ်သူ့ယဟန်သိခါလည်းကြာမသွားအောင်လေဟင်ဟုတ်ကလားဟင်ပြီးတော့တို့ခုနကပြောတယ်ဟိုဘုရားရှင်နဲ့အရိယာတို့ထားခဲ့တဲ့သာသနာတော်ကြီးလည်းမညှို့မနှွမ်းအောင်လည်းသူကာကွယ်ရမှာတင်တယ်ဟဲ့ပြီးတော့မိမိရိတ်ခိုးနေတဲ့ဝိနည်းတွေကိုလည်းတို့ခုနပြောတဲ့ ဟင်မဖြစ်သင့်တာကိုမဖြစ်ရအောင်ဖြစ်သင့်တဲ့ဒီဝါရေးဖြစ်အောင်ဒီလိုလဲကာကွယ်ခြင်းဖော်ထုတ်ခြင်းလဲလုပ်ပေးရတယ်တဲ့လေဟုတ်ပါပါအေးအဲ့တော့ယဟန်တပါးရဲ့တောင်းကအဲ့ဒီသုံးခုကိုတောင်းယူရတယ်ဗျယဟန်တပါးလည်းထည့်ကြည့်တယ်အပြင်အဲ့လိုလုပ်ပြီးတော့ကိုတခါတည်းသူ့လမ်းကိုပေါက်အောင်လုပ်ရတယ်ဒီကတရားဓမ္မတွေရဲ့ရိတ်ခါတော့ယူပြီးလေဒါယဟန်ရဲ့နံပါတ်1ပဲတင်တယ်ခုနကတရားဓမ္မတွေကပစ္စည်းလေးပါတောက်တာတရားဓမ္မတွေဘက်ကနံပါတ်1မဟုတ်ဘူးလားဟင်ဒုဘက်ကခုနအဲ့ဒီ ပစ္စည်းလေးပါထောက်ပံ့ကိုယူပြီးအလွတ်အကျွတ်ကျင့်တာကဒါယဟန်ကြီးရဲ့နံပါတ်၁ပဲရှိသေးတယ်ထင်တယ်တခါယဟန်ကြီးကအဲ့လိုအကျွတ်လို့ကျင့်ပြီးလို့ဒီရက်သွားမဲ့လမ်းသဘောသို့မဟုတ်အာယုန်လေးကိုခံစားတဲ့နေရာခုနကတော့ငပြောပြီးမယ်ဒီသားသလိုထင်တယ်ဟဲ့မရှိတာပယ်ပြီးရှိတာလေးသုံးဖို့ထင်တယ်ဟုတ်ကလားအဲဟိုတို့ဘာလို့ဟိုကြက်ဆိုတာရှိလို့လားစားဘူးလားစားရလားရှားပေါ်မှာခြူတာရောက်တာကြက်ပဲတော့မှရောက်ဘူးဟုတ်ကလား ခြူတာကတော့ဒါစားလို့ရတာစားလိုက်ပေါ့မစားတဲ့ကြက်ပယ်လိုက်ပေါ့ပယ်ပုံပယ်နေတယ်ဟုတ်ကလားဗျဟင်အဲ့လိုအာယုံကိုခံစားတတ်အောင်တို့မို့မိမိတို့သွားရမယ်လူမလူတို့လူမနတ်တို့လူမပြမာတို့လူမအရိယာဘုံတို့အဲ့လိုသွားရမယ်နေရာကိုလေဒီလမ်းကဒီလိုသွားဒီလိုအာယုံပြုဒီလိုမှတ်လို့ဒီလိုလဲလမ်းပြရလဲဦးမယ်ထင်ကြဒီလိုဆိုအဲ့ဒါယဟန်ရဲ့နံပါတ်1တာဝန်ထင်တယ်သူကိုယ်တိုင်ဒီလမ်းသွားပြီးပြီ သွားပြီးတော့ဒီလမ်းအတိုင်းကိုကိုကိုယ်တိုင်သွားပြီးတော့ဒီနေရာလမ်းကြီးကိုဖုံးနေအောင်ကိုဖန်တီးပြီးလို့ချင်းကိုယ်နဲ့ပတ်သက်တဲ့ကိုယ့်ရိတ်ခူလိုတဲ့ဝင်ရကိုလည်းဒီလမ်းကနေတခါပြန်ဆွဲအောင်မတင်ဘူးဗျဟုတ်ကဲ့ဘာဖြစ်လို့တော့သူတို့ရဲ့အထောက်ပံ့နဲ့ကိုကဒီနေရာရောက်ထားတာမဟုတ်ဘူးလားသူတို့ရဲ့အထောက်ပံ့နဲ့ဒီနေရာရောက်ပြီးဒီလိုအောင်ထားရင်ကိုရောက်တဲ့လမ်းတိုင်းသူတို့ပြန်ပြီးကျေးဇူးတုံးရလဲဦးမယ်ထင်မကြဟုတ်ကလားတဏ္ဍမနိတာဝန်ဗျအဲ့တော့ဒုဒကာဓမ္မတွေဘက်ကလည်းနံပါတ်နိတာဝန်ကဒီ ကိုမိကိုနေတဲ့တန်ဃာတော်များရဲ့ဩဝါဒအဆုံးမတိုင်းအဲ့ဒီတိတ်တို့လိုက်ပြီးတော့ကိုဖဝါထပ်လိုက်ပြီးတော့ကျင့်ရလေဦးမဗျနမတိတောင်ရှိသေးဗျဟုတ်ကလားဟင်ဟင်ဒီလမ်းကိုရောက်အောင်မယ်အဲ့တော့ယဟန်တပါးဒီတို့ပါတော့တဘဝကတလမ်းသွားလူတွေလမ်းများယဟန်တပါးဒီတဘဝနဲ့ပြီးထင်တယ်တာဝမေတ္တာတုတ်တိုင်းကောင်းတဲ့ဘဝမှာထင်တယ်မေတ္တာတုတ်ကောင်းတဲ့ပေါ်ကြည့်ပါဣရိယာပုလိပါအကြလားမရှိတယ်ထင်တယ် တိဋ္ဌံတရာနိတိနဝတရားနဝယာဝတတဝိကတမိတ်တော်တယ်နဲ့ဣတံတတင်ဒိဋ္ဌိရတယ်နဲ့တတိကိုအဲ့လောက်ထိသောက်တရားမယ်ဟုတ်ကလားဟင်ကာမေတုဝိနည်းကေရာနာယိသာတုကပ္ပတိယပုဏ္ဏရိတိတော့နောက်ထပ်ပဋိသန္ဓေမနေအောင်လုပ်ရမှာတယ်ဟင်တဘောဝသာတလန်းသွားနိဗ္ဗာန်ပဲလူတွေတို့ဆင်းဆင်းသွားမနေရဘူးဘောင်းတို့ကဒီကိစ္စတစ်ခုရှိတာကိုအဲလူတွေကတော့ခုနပြောတဲ့ရှိသမျှဟိုဝတ္တရားတွေအကုန်လုံးလူတွေကောင်းပုံမှာကြီးတယ်မဟုတ်ဘူးလားလူတွေပခုံးပုံမှာကြီးတယ်မဟုတ်ဘူးလား ဟင်ဟုတ်ကလားဟိအဲ့တော့လူတွေကမင်္ဂလာသုံးတဲ့ညီအောင်လိုက်ခဲ့တစ်ဖင်ပြီးတစ်ဖင်ဟုတ်ကလားတဘောသားဟိုအသက်60ကျော်လိုက်တဘောသားအတိုင်းမင်္ဂလာတိုင်းကြည်ကြရတော့မှထင်တယ်အဲ့ဒါမင်းဖုဒ္ဓသာလောကဓမ္မကြီးဆိုပြီးရမှာထင်တယ်ဟုတ်ကလားဟိအဲ့တော့လူတွေကိုယဟန်တစ်ပါးဒီအရိယာသာရောက်ပြီးတော့နတ်ထံရောက်အောင်တင်ခဲ့ရမယ်တဲ့ဗျဟုတ်ကလားယဟန်ရတာဝင်လေလေ तू ကတော့အကျိုးလို့သွား လူတွေကိုတော့ခုနပဲလူဘဝလူဘဝတဲ့မြင့်နဲ့နတ်ပြည်ရောက်ထားခဲ့တဲ့တို့ဘာတော့ဖရာရှင်ကသူကိုယ်တိုင်ကတော့ဆုံးအောင်သွားတာတယ်လေဝိတာကတို့နာတို့ရင်တို့သုတ်တိတာဘုံမှာထားခဲ့တာမဟုတ်လားတောတာပန်ဖြစ်နေဟင်ဒါဖရာလုပ်ပြသွားတာမဟုတ်လားဟုတ်ကလားဖရာရှင်ကိုယ်တော်တိုင်ကတော့နိဗ္ဗာန်ကိုတခါတည်းတဘဝကတလန်းသွားတယ်လေဟင်သူ့ဝိညာဉ်ဖြစ်တဲ့သူ့ဥပဒကဥပတိကလို့ခေါ်တဲ့အနည်းနည်းတပြည့်သူ့ရဲ့ထောက်ပံ့ရေးတပြည့်ဖြစ်တဲ့အနာတွင်နဲ့သောတာပန်ဟိုတို့ဘာတော့ဝိတာကသောတာပန်ပဲထားခဲ့တယ် ဟင်တုတ်တိတာပုံမှာမဟုတ်ဘူးလားဟုတ်ကလားဟိသူနတ်ပြည်ကိုထားခဲ့တယ်ဟင်ဒီကနေသူတို့ဆင်းနေလိုက်ရမှာတင်လေဟိဟင်အဲ့ဒါယဟန်ကအဲ့လိုလမ်းပြပြီးအဲ့လိုခေါ်ရမှာလေတို့လူတွေကလည်းအဲ့လိုလမ်းပြီးပြီးတော့အဲ့လိုလမ်းကြည့်ပြီးအဲ့လိုလမ်းအရှိတိုင်းလိုက်ရမှာလေဗျဟုတ်ကလားတိုင်းတို့ဘက်ကလည်းတာဝန်နှစ်ခုရှိတယ်တို့တရားဓမ္မတွေဘက်ကလည်းတာဝန်နှစ်ခုရှိတယ်တင်လေတို့ဘက်ကတို့တာဝန်ကြည်ပြီလားတို့ဟင်ဟုတ်ကလားပြနေတို့နံပါတ်1ကတက်တော့ဦးတယ် တစ်ဖဲလားတစ်နေတာပဲလားဟင်တစ်ဖဲလားရှင်းမတိုးတော့ဘူးလားဟင်တိုးတော့ဘူးလားအဲ့တစ်ဖဲလားအဲ့တော့တော့ဘူးရဟင်တိုးမလို့ကြံတော့ဘူးလားဟုတ်ကလားဗျပဲတော့တိုးမှာတော့ဟင်တန်ဃာတော်တန်ဃာတော်ဘယ်ကတန်ဃာတော်တွေဖြစ်ဖြစ်သူတို့လမ်းနေကြနေကြတာမဟုတ်ဘူးလားလမ်းမပြတဲ့တန်ဃာတော်ရှိသလားအဲသူနေရာနဲ့သူသူနေရာနဲ့သူသူနီးနဲ့သူ သူတို့အောင်မြင်ခဲ့တဲ့လမ်းအတိုင်းပြနေကြတာကြီးတဲ့ကြတန်ဃာတော်တိုင်းဟုတ်ကလားဖုံးလို့ဗျာမသွားရတရားလည်းမရှိပါဘူးဗျာ2500ကျော်ခကြီးမှာဘုရားရှင်နဲ့အရိယာဆိုသွားထားတဲ့လမ်းကြီးလမ်းရိုးဗျာလမ်းဟောင်းဗျာလမ်းကောင်းဗျာခုမှထွင်ထားတာမဟုတ်ဘူးဟုတ်ကလားတို့နောက်လိုက်ပြီပဲကွမျက်စိမိတ်လိုက်တော့ဗျာရှေ့သွားမှမဟုတ်ပဲလေဟုတ်ကလားဗျာဒီလောက်လမ်းကြီးဖုံနေတဲ့ဥစ္စာတို့ဘက်ကနာမနေရှိသေးတယ်သွားရတယ်ဦးမဲဟုတ်ကလားဗျာအဲ့တော့တစ်ဖက်ကလည်းရိတ်ခါထောက် ဟင်တစ်ဖက်ကရိတ်ခါတောက်ပြီးတစ်ဖက်ကလည်းကိုဖို့ကြင့်ပါအောင်ဟုတ်ကလားဗျကိုဖို့ကြင့်တော့ဘယ်လိုကြင့်ရမှာတော့တို့ခုနကသက္ကသလေးတိုက်တယ်နဲ့ရည်သေးသွားတဲ့ခြိနှံလေးဖြစ်အောင်စားစားသွားသွားနာနာနေနေဒီအမှန်ကလေးနဲ့တွဲဖက်ပြီးလေ့ကျင့်သားဟင်ဟုတ်ကလားအမှန်ကလေးကမှတ်ရလေးပေးတာကအတိလေးဒီနေရာသိအောင်လို့ဟိုချင်းလေးရက်ပေးတာပါဟင်အမှန်ကလေးဒီနေရာကိုမှတ်ရပေးလိုက်ရင်အတိလေးဒီဒီမှာသိနေရမှာတယ်ဟုတ်ကလား ဟင်အမှတ်ကလေးဒီနေရာလေးကိုတားလိုက်လို့ရှိရင်ကိုယ့်ဘက်ကကိလေသာဝင်နိုင်လေလားဒီဘက်ကအသိတိကလေးရောဆင်းမြတ်မသွားဘူးလားဟင်အဲ့တော့ကိလေသာနဲ့သိကြဘူးလေဒီအမှတ်ကလေးကတောင်းဝင်ယူတားတားပေးနေပါလေဟုတ်ကလားပြီးတော့ဒီအမှတ်ကလေးကမှတ်ပေးရင်ဒီဘက်ကိုရှိရှိတိုင်းမသိနိုင်ဘူးလားချိုတာတုံးချိုတာတီလေးတော့ရှိမှာပေါ့ဟုတ်ကလားဒီကိုယ့်ဘက်ကပညာတော်ဝင်နိုင်လေလားအဲ့တော့ပညာနဲ့တို့ဒီဘက်ကအရှိတရားနဲ့ဟိုမရှိတရားကိုလေဒီတတိလေးကဈာကနေသိခံ စီချပေးနေတာမဟုတ်ဘူးလားဟုတ်ကလားဟိပြီးတော့ဒီဟိုစိတ်ကလေးကိုလည်းဆင်းဆင်းရင့်ကျက်ပြီးတော့မြင့်မြတ်လာအောင်ကိုလည်းဒီတတိလေးကတွန်းတင်ပေးနေတာမဟုတ်ဘူးလားဒီစိတ်ကလေးကိုအတင်းမရမကလိုက်ကပ်နေတဲ့အဲ့ဒီအစွဲပညာကိလေသာတွေကိုလည်းဒီတတိလေးကဟိုခြိတောင်းနဲ့နင်းပြီးကန်ချပေးနေတာမဟုတ်ဘူးလားအဲ့တော့တတိလေးတစ်လုံးလုံးလိုက်ရင်တို့ရွာတဲ့နေဟောဒီတရားမရနိုင်ဘူးလားရနိုင်ပါဘူးဟုတ်ကလားဟိဟင် ကြည်ပါများမသိဘူးလားဟဲ့မတ်ပါများမသိဘူးလားဟဲ့အဲမတ်ပါများသိတာပဲဗျကြည်ပါများသိတာပဲဗျအဲ့တော့တို့ယဟန်လုံးမမဟုတ်ဘူးတို့တရားဓမ္မတွေလည်းအဲ့လိုအမှတ်မလွတ်နဲ့အမှတ်ကလေးလေးကျင်လောက်ရလေဦးမယ်နံပါတ်1တောင်းဝင်လားဟုတ်ကလားဟင်အဲ့တော့ကိုကိုယ်တိုင်လက်နဲ့ကလေးတွေကိုယ်စီကြိုင်လို့ရှိရင်ကိုကိုယ်တိုင်ကာကွယ်ရေးမဖြစ်နိုင်ဘူးလားအင်းဟိုကာကွယ်ရေးတက်ကဆိုတာကဟိုကာကွယ်ရေးတက်ကကိုကြည့်တဲ့ဟိုပြအများကာကွယ်နေရတာတယ်လေ ကိုတတ်ဖို့ရောက်နေတော့ဒီကရံသူကတတ်သွားကိုမခံရဘူးလားအဲ့တော့ကိုကိုယ်တိုင်ခုနတော့လက်နဲ့ကလေးကိုပြီးတဲ့လာတဲ့ကကိုရောပြန်ပြီးတော့တိုက်ခိုက်လို့ရှိရင်ကိုကိုယ်တိုင်ကကိုယ်ဤတတ်တာမဖြစ်နိုင်ဘူးလားဟုတ်ကလားဗျအေးတို့အဲ့တော့ထိလောကလေးဥမေဗျတဲ့နေတော့လုံနိုင်မှာမလားခဲညံလားမအားဘူးကပြောဦးမလားကိုလို့တဲ့လူတွေတတိလက်တင်ထားတာဒါလေးလေ့ကျင့်မွေးလို့ထင်တယ်အမှုမဲ့အမှန်မဲ့နေမဲ့စားအမှုနဲ့အမှန်နဲ့နေဖို့ဒါပြောတာမဟုတ်လားဗျ ဟင်အဲ့တော့တို့ဘုရားရှင်လက်ထက်တုန်းကမာတိကာရွာဆိုတာရှိတယ်အဲ့ဒီကရွာသူမကြီးလှုပ်ထုတ်အဲ့ဒါကတကယ်တို့နမူနာယူရဟင်ဘုရားရှင်ကရှင်စီကနေပြီးတို့ယဟန်တော်60 60ပေါ့လေအဲ့ဒါကမ္မထာနေယူပြီးတော့တင့်တော်တဲ့နေရာလိုက်ကြတော့ဇေတဝန်ကျောင်းတော်နဲ့ယူဒနာ120လို့ဆိုတယ်တခါတည်းယူဒနာ73မိုင်လုံးနဲ့တွက်ကြည့်ပေါ့လေအဲ့တော့မိုင်150 60လောက်ရှိနေမယ်ထင်တယ် အဲ့ဒီနေရာမှာတောင်တန်းရဲ့တောင်ကြီးမှာမာတိကဆိုတဲ့ရွာရှိခဲ့တယ်ဟုတ်ကလားဘာလို့မာတိကဆိုတဲ့မိမကြီးအုပ်ချုပ်တဲ့ရွာမို့သူ့ကို အမေအမေလိုဝိုင်းခေါ်တယ်တော့မာတိကလို့ခေါ်တာဟုတ်ကလားတချို့သားများကျတော့အဲ့ဒီတကြီးရဲ့မယ်တော်ဖြစ်လို့သူ့ကိုအမေအမေခေါ်လို့မာတိကလို့ခေါ်တယ်လို့လည်းဒီလိုလည်းဆိုကြဟင်တဘာဝရှိတာကတော့သူရွာသူမကြီးအုပ်ချုပ်တဲ့ရွာမို့သူ့အဲ့ဒီရွာသူမကြီးကိုအမေအမေခေါ်ရတာမာတိကာဟိုကြီးထင်ကြပါလိမ့်မယ် တကြီးအမေဒီလောက်ထိဘုံမကြည့်နိုင်ပါဘူးဟုတ်ကလားဗျဟင်အဲ့တော့သူကအေးကြီးတစ်ထောင်ရှိတယ်အဲ့တော့အဲ့တန်ဃာတွေ6ကြိတ်ကြွလာတော့အဲ့ဒီတန်ဃာတော်တွေကိုဖြီးပြီးတော့ဟိုကျိုးဝငယ်ပြုတယ်ပြုပြီးတော့အရှင်ဘုရားတို့ဘယ်ကြွမလို့လဲမိတယ်အဲ့တော့မထီကြီးကနေဆိုအဲ့တို့တစ်တော်တယောက်ပတ်တဲ့ဖိတ်ငင်နဲ့ကျောင်းအိယာနေရာတွေများရခဲ့ရင်တရားအထုတ်မလို့တို့ဒီကိုလာတယ်လို့မိတ် အဲ့တော့ဒီလိုဆိုရင်ဘုရားတို့အဲ့ဒီကြောင်းများပြည့်စုံပါဗလားမေးအဲ့တော့ယဟန်တို့မြည်ပြီးလိုအပ်လို့ရှိရင်ဖိတ်ဖိတ်နေလေရဒါတော့မပြည့်စုံသေးဘူးလို့ပြီးအဲ့ခါကျတော့အဲ့ဒီရွာသူမကြီးကဆင်းခေါ်တဲ့တဲ့ရှိသမျှရွာသားတွေအကုန်လုံးသွားသွားပြီးတော့ဟိုတန်ဃာတော်များသိကြိုက်ဖြစ်တဲ့ဖိတ်ငိမ်တဲ့နေရာပေါ့လေရွာနဲ့ခွေးတန်ခလေးတန်မကြမ်းတဲ့နေရာဟာဖိတ်ငိမ်တာပဲထင်တယ်ဒါမို့အနည်းဆုံးတန်900အတွင်းယူပါတန်900 တို့၄000တာလည်းတော့တွက်တာဟုတ်ကဲ့အဲ့တော့အတောင်2000ပေါ့၄000ကိုတရားမဟုတ်လားအဲ့အဲ့ဒီဒါ900กว่าမှာသူတို့တောအုပ်ထဲမှာသွားကြောင်းဖောက်ပေးရတယ်ဟင်ကြောင်းဖောက်ပေးအဲ့ဒီမှာတန်ဃာတော်များတရင်တော့အဲ့မထီကြီးကတတိကကိုပြုတယ်ငါကျင်တို့ငါတို့အခုလိုယဟန်ဘဝကိုရောက်နေခြင်းဒီယခုဒီကဲ့သို့တောထွက်ပြီးကျင့်ခြင်းဒီအစိုးရရဲ့အပြစ်ဒဏ်ကိုကြောက်လို့ရှောင်လာတာတို့မဟုတ်ဘူးဟင် ပြီးတော့အလုတ်ကင်လက်ကျော်ဟိုတင်းတင်းလောက်ရမှာကိုပြင်းလို့ဒါထတာလည်းမဟုတ်ဘူးတဲ့ဟုတ်ကလားဗျပြီးတော့သူတော်မပေးနေရကျွေးနေရှိလို့မျက်နှာပူလို့ရှောင်လာကြတာလည်းမဟုတ်ဘူးတဲ့တို့သံဃာကတကယ်လွတ်အောင်လို့တို့ဒီလိုလာကြတာအဲ့တော့တို့အကြောင်းကိစ္စမရှိပဲတဦးနဲ့တဦးစကားမပြောကြသလားဟုတ်ကလားပြီးတော့တနေ့တနေ့မှာအဲ့ဒီအကြီးအကဲမတီးကြီးထာမှာညနေမှာတစ်ချိန်ပဲဖုန်ဝေးရှိတယ် ဟုတ်ကဲ့ကျန်တာကိုယ်လေးကိုဆောင်ပြီးတပါးချင်းတပါးချင်းကိုယ်မှကလေးနဲ့ကိုနေရမှာဟုတ်ဗျအဲ့လိုထားအဲ့တနေ့ကျတော့ရွာသူမကြီးကညနေကို သူတို့ရာနေရဲ့သုံးဆောင်ပေါ်လေးထန်းလေးရဲ့တို့ကြံကြတော့မဟုတ်ဘူးလားဟင်ဒီပူးနေတဲ့အစာအိတ်ကအပူလေးလည်းပြည်ပြောက်ကြရမယ်ကိလေသာလည်းထောက်ပါမဖြစ်ကြရဘူးဟင်ဟိုသမင်းတို့လိုပါတို့လိုဟာတွေကြတော့သူကအထိုင်ခဲထောက်ပါမဟုတ်ဘူးလားအရေးချက်ချင်းမပြောနိုင်တဲ့ဟာတွေလေအဲ့ဒါကိလေသာကိုထားကြောက်နေတယ်ရဟန်းများ ဥပုပ်တယ်ကညံ့နေမသားဘူးဟုတ်ကလားထင်ရခဲကြံတကာတော့မဲ့ဖြစ်နိုင်လို့ရှိရင်ကျမ်းမာရေးမချို့တဲ့ခဲ့ရင် အရေးဖြစ်ပြသုံးဝင်ရှိတယ်ရဟမှာဟုတ်ကလားဟင်းထင်ရဖြစ်ခဲ့ရင်မကြည့်ရင်လေးပေါ့ဟင်တရားဖြစ်ခဲ့ရင်ကြံတကာဖြစ်ခဲ့ရင်တို့တာမယာရေးလေးနဲ့ပေါ့ဟုတ်ကလားအဲ့လိုလေးပဲသုံးဝင်ရှိတယ်ဒီဘူးနေတဲ့အစာကလေးအပူတန်လေးပြေပြောက်ရုံလေအဲ့ဒီဘူးနေတဲ့အစာကလေးဒီပင်ရေယောဂါလို့သာတာသုံးပါကိရာနာပိပါဒလို့ခေါ်တယ်ဟုတ်ကလား အဲ့ဆာလောင်မှုသိမှုဒီပြင်ယောဂတခုလိုပဲသိတယ်ရအဲ့ဒါလေးတော့ပြီးပြောက်ရောအဲ့ဒါရွာသူကြီးကသူ့နောက်လိုက်တင်နေလားကြည့်တော့ညံတပတ်မှပြီကျောင်းနေလဲတန့်လို့ရှင်းလို့ဟင်သူ့နေရာနဲ့သူလည်းအပြီးကြာလာဟုတ်ကဲ့အဲ့တော့အဲ့ဒီထဲမှာဘဝတုတ္တရှိတဲ့တကားတယောက်ကဟိုတို့ပါတော့အုံမောင်းခေါ်มาပေါ့လေအချက်ပေးတာမထီးကြောက်မှရှိတာကိုအဲ့ဒါဒီခေါ်လိုက်လို့ရှိရင်ဒီတန်ဃာတော်ဒီကြွလာမယ်တနေရာမှာရှိရမယ်အဲ့ဒါဒီခေါ်လိုက်တာ အရှိုးရှိုးဟိုနာကတပါဟိုနာကတဟိုနာကတပါသူတို့မှတ်နေရကနေတော့ကြွလာကြတယ်တဲ့အမှန်မလို့ဗျာဟုတ်ကလားဟင်တင်သားသွားရင်လက်နဲ့အမျက်ကင်ထားရတော့တယ်လေဟင်သူတို့လည်းမှတ်မလို့တယ်လားကြာအဲ့တော့ကြည်တယ်အရှင်ဘုရားတို့တပီးတော်မာတို့ရွာတဲ့လာတော့ကတော့60လုံးညီညီညွတ်ညွတ်တိုင်းတိုင်းပင်ပင်နဲ့လာကြတယ်အခုဒီမှာကိုယ်တိုင်းတပါးသေးတပါးသေးဟိုနေဒီလိုနေတော့အရှင်ဘုရားတို့တပါးနဲ့တပါးသုံးခွဲနေကြပါမေးဗျာ ဟင်ကျွာသူမာကြီးရလေအဲ့တော့မထီးကြမဟုတ်ဘူးတို့ယဟန်တို့ညီဒီမှာစိတ်ငြိမ်မှုကိုအမြဲယူရပါတယ်ဟုတ်ကလားမျက်စိစိတ်ငြိမ်နားစိတ်ငြိမ်နေမှာတို့စိတ်ကလေးကစိတ်ငြိမ်မှာဖြစ်တဲ့အတွက်တဲ့မျက်စိစိတ်ငြိမ်နားစိတ်ငြိမ်တဲ့နေရာတို့နေပြီးတော့တို့ခန္ဓာကိုယ်မှာရှိနေတဲ့ခန္ဓာဖြစ်ပျက်ကိုအမြဲတမ်းရှုနေရတယ်တဲ့ဒါမှမဟုတ်တို့ယဟန်များဟာတူးနဲ့တူးစကားမပြောကြဘူးတဲ့ဟုတ်ကလားဟင်သူတိုင်ပြီးရှိတဲ့ဟိုတပုံး သူကာပွဲထင်တယ်ကိုခန္ဓာတိုက်ပြီးကိုကိုခန္ဓာတွေရှိတဲ့သဘုံကိုကာပွဲထင်တယ်ဟဲ့အဲ့လိုတိုက်ခက်ဖြက်သိနေကြရတယ်ဆိုတော့ရောသူမကြီးရမေးတယ်အရှင်ဘုရားဒီလိုဆိုရင်အဲ့ဒီတရားကိုတပိတော်တို့အာထုတ်ရင်မရနိုင်ဘူးလားလို့မေးဟင်အဲ့တော့ခုနကမထီကြီးကတက္ကမကြီးဒီဘုရားတရားတော်ကဘသူအာထုံးမှရေလို့ပါပါဘူးတဲ့လူမျိုးအတွက်အဲဘယ်ဘာသာအာထုတ်ရမလို့ပါဘာသာအတွက် ဘယ်တိုင်းပြည်အားထုတ်မှပွင့်မလို့တိုင်းပြည်အတွက်ဒီလိုမပါဘူးတဲ့ဟုတ်ကလားယုံကြည်တဲ့ပုဂ္ဂိုလ်တိုင်းဌာနအားကောင်းတဲ့ပုဂ္ဂိုလ်တိုင်းပြီးတော့ဘဝဒုက္ခနဲ့အပါယဒုက္ခကာမဒုက္ခကလွတ်မြောက်လို့တဲ့ပုဂ္ဂိုလ်တိုင်းဒီတရားအားထုတ်လို့ရတယ်မတိရအဲ့လိုပြောလိုက်ပြီဟုတ်ကလားခုနတို့ပြောတဲ့ဟိုသူညွှန်ခဲ့တဲ့အပါယဒုက္ခထင်တယ်ဒါတတိနဲ့ကြော်ရမှာထင်တယ်ဟဲ့ဒါပြီးကာမဒုက္ခဆိုတဲ့လူဘဝနတ်ဘဝမှာတယောက်နဲ့တယောက်အကြိုက်ပြီးဖြစ်ပြီးတာလေလေ ဟုတ်ကဲ့အဲဒီဒုက္ခကလည်းကြုံရမှာလေဒါပြီးဘဝဒုက္ခဓမ္မဘဝရောတော့ဓမ္မဒုက္ခမရှိဘူးလားဒီအရိယာနေပြောအရိယာသက္ကတိသွားဖို့ရလေတဘသူမျိုးဆိုလွတ်လို့ရတယ်တဲ့ဒီလိုဆိုတပြည့်တော်လည်းလုံကြီးလေးပေးသားမှာအဲ့တော့ယွာတဲဆိုတော့ဟိုတော်တဲ့တရားပေးလို့ရပါမလားအဲ့မရနဲ့တော့သူ့ကိုကိုယ်ခန္ဓာကိုရှိတာကိုပထမဆုံးကြည်တွက်ပါဆိုတော့32ခုတာသတင်တယ်ကာကတာပတိလေအဲ့32ခုတာသကို ရေကျွတ်နေတဲ့ပုဂ္ဂိုလ်တရားငါသွားရှိဦးမလားဟဲ့ငါပြည်ပြီးရောရှိဦးမလားငါပိုင်တယ်ရောရှိဦးမလားအဲ့တော့32ခုထာတာရွေရွေနဲ့တဏမာနဒိဋ္ဌိဆိုတဲ့အချက်တရားသူကင်းမနေဘူးလားအဲ့ဒီကင်းနေတဲ့အချိန်မှာအဲ့ဒီရှိနေတဲ့32ခုထာတာကိုတပုံးစီတပုံးစီတပုံးစီပုံနေကြပုံပြီးအဲ့ဒီပုံလေးတွေရဲ့ဖြစ်ပျက်ကိုကြည်မတာနဲ့အာနိဒလက္ခဏာဟင်တုတ်ချပြောက်ွယ်နေတာလေဒုက္ခလက္ခဏာပြည့်ပြီးနေတာတင်လေအနာတလက္ခဏာသံပင်ဆိုတာတကယ်ဟုတ်မဟုတ် သဘောမျှကိုမြင်အောင်ကြည်တဲ့အဲ့ဒါပြောလိုက်တာလားဟုတ်ကလားအဲ့တော့ရွာသူမကြီးကဒီတို့ပါတော့ကာရကတာတတိလို့ခေါ်တဲ့ဥထာတကမ္မထာနဲ့အဲ့ဒီမှာလက္ခဏာရေးသုံးပါးတင်ရှုနေတယ်။ဒါရွာထဲမှာလုပ်လို့မရဘူးလား။မရပါဘူး။တို့ရွာထဲမှာလည်းဒီကုဋ္ဌသားတွေပေါင်းစုဖွဲ့ပြီးတော့ဒီမှာလူခဲနှရဲ့တို့ဘာတို့ယောက်ျားရဲ့မိန်းမရဲ့ဖြစ်နေတာမဟုတ်လား။ဟင်အဲ့ဒါလေးကိုဖြည့်ဆည်းကြည့်ခိုင်းတာတယ်လေ။ဟင်လူဆိုတာဟုတ်မဟုတ်ဖြစ်အဲဒီ32ကုဋ္ဌသားဖြည့်ဆည်းရရင်ရှိသေးလား အဲယောက်ျားဆိုတော့ဒီ32ခုတာသာဖြည့်ပြီးဖြည့်ပြီးလိုက်ရှိသေးလားရှိပါဘူးအင်းတို့ဒီကနေ့ကားမှာဒါပါမျိုးသားညာမျိုးသားတခုစီပုံလိုက်ရင်အမျိုးသားရှိသေးလို့လားအဲအဲအဲ့ဒီတူပေါ့ဟင်အဲ့ဒီတိုင်းပေါ့ဖြည့်ပြီးကြီးအဲ့တော့ငါငါပြီးပြီးငါပိုင်နေတဏမာနဒိဋ္ဌိကပ်ပါအောင်အဲ့မကပ်တာတဲ့အချိန်ကအရှိအရှိတိုင်းကိုယ်ခန္ဓာသိမပေါ်နိုင်ဘူးလားအင်းတတိယနေ့ဆိုဒီနေရာမှားရလေးပြေးလိုက်ရင်ဒီနေရာအသိကိုမဝင်နိုင်ဘူးလားဟုတ်ကလားဗျအဲ့ဒီမှာတင် ဒီမာတိကရွာသူမကြီးက15ရက်အတွင်းမှာအနာဂံအဖြစ်နဲ့တကွာပဋိတမိတာပတ္တအဘိညာပုဂ္ဂိုလ်ဖြစ်သွားတယ်ဗျဟင်အနာဂံနဲ့တကွာအဘိညာပုဂ္ဂိုလ်ကြီးဖြစ်သွားတယ်ဟင်15ရက်15ရက်အဲ့မဖြစ်နိုင်ဘူးလားတာရွာတဲ့ပါဗျဟင်သူ့အုပ်ရွာကမအုပ်ချုပ်ရဘူးလားဗျပြီးတော့သူ့အိမ်ကိစ္စတွေကမလုပ်ရဘူးလားဗျဒါတွေလုံရင်းနဲ့သူမှတ်သွားတာမဟုတ်လားဟုတ်ကလားဒါတတိမြဲတာလေးပဲထင်တယ်ဗျဒါတတိပဲထင်တယ်ဗျ ဟုတ်ကလားအဲ့ဒါအနာဂါသိတဲ့ဗေဒိယပုဂ္ဂိုလ်ဖြစ်ပါတယ်ဒါတခါတည်းနဲ့သူနှစ်နံပါတ်တာအောင်မှသူကြည်သွားပြီထင်တယ်ဟင်တို့တွေဟောဘယ်လိုတစ်ကတော့ခုဟင်ကျောင်းသင်္ကန်းဆောင်စီထောက်ပနာကတော့လူလေးသေးမရှိပါဘူးပိုးတောင်းနေပါသေးတယ်ဟင်နံပါတ်1ကတော့တာဝန်ကြီးပါတဗျာနံပါတ်2ပဲနဲ့ဘာကြီးမှာတော့ဟင်ဟုတ်ကလားဗျာဘာကြီးမှာတော့လူကြီးမှာလားသူကြီးမှာလားဟင် ကြည်မှာပြောတဲ့ဥပ္ပါဒ်ကိုဟင်အဲ့တော့သူလူဘဝရောက်တော့သာသနာနဲ့ကြုံတော့ဘယ်အာယုံခံစားခံစားဒီတတိလေးနဲ့မလွတ်ခံစားဖို့ဒါပြောတာတယ်တတိလေးနဲ့တွဲဖက်ပြီးတော့ခံစားတဲ့အကျင့်လေးကိုကျင့်ပြီးသားမှာဒါလေးတယ်ဟုတ်ကဲ့ပြီးတော့သာသာသွားသွားနာနာနေနေဒီတတိမလွတ်ဖဲနဲ့သာတသွားတနာတနေတတ်အောင်ဒီတတိလေးနဲ့တွဲဖက်ပြီးကျင့်ပြီးသားမှာဒါလေးပြောတာတယ်ဗျာဒီလိုဆိုရင်တို့ရွာတဲ့လုံလဲလွတ်သွားသေးတယ် ဟုတ်ကဲ့အာယုံကိုသုံးရင်းနဲ့သုံးယူတာသုံးပြီးမဆွဲတဲ့နေရာရောက်ရမယ်ဟင်အဲ့တော့မဆွဲလို့ချင်းခုနတို့မရောက်ချင်ပါဘူးဆိုတဲ့အပယ်လေးကိုဖြစ်နေလို့ကြောက်ပါအောင်မလားဟင်ကြောက်ပါအောင်မလားဗျအဲမရောက်တော့ပါဘူးဗျာသူတောင်းနေဖို့မလိုပါဘူးတကယ်လို့လိုက်ရင်ဟုတ်ရောက်သွားတာပါတို့ဒီလိုလဲရောက်အောင်လဲသာသနာနဲ့ကြုံတုံကျူးစားကြပါဦး